ရှမာကုခရစ်ခန်းကြီး7နှင့်အငယ်1မှ6ထိုအခါဥပမာအားဖြင့်မိန်တော်မူသည်ကားလူတူးသည်စပြည့်ဥယင်ကိုစိုက်ပျိုး၍ဆောင်းရမ်းကိုလှုပ်ပြီးမှစပြည့်တီးနေရာချင်းကိုတူးလေ၏မိခိုရာလင့်စဉ်ကိုလည်းဆောက်လေ၏လှုပ်ဆောင်သော သူတို့အားဥယင်ကိုငှား၍အခြားသောပြည်သို့တွားလေ၏ကာလအချိန်တန်လျင်လှုပ်ဆောင်သောသူတို့လက်မှစပြည့်တီးကိုခံစေခြင်းဟာသူတို့ရှိရာသို့ ငယ်သားကိုစေလွှတ်လေ၏။ထိုသူတို့သည်ငယ်သားကိုဘမ်းဆီး၍ရိုက်ပြီးမှ လက်ချည်းလွှတ်လိုက်ကြ၏။နောက်တဖန်အခြားသောငယ်သားကိုသူတို့ရှိရာသို့စေလွှတ်ပြန်လျှင်၊ဥယျာဉ်စောင့်တို့သည်ခဲနှင့်ပစ်သဖြင့်သူ၏ခေါင်းကိုမှန်၍အရှက်ခွဲပြီးမှလွှတ်လိုက်ကြ၏။အခြားသောငယ်သားကိုစေလွှတ်ပြန်လျှင်သူ့ကိုသတ်ကြ၏။အခြားသောငယ်သားများတို့တွင် အချို့တို့ကိုရိုက်ကြ၏။အချို့တို့ကို သတ်ကြ၏။ထိုကြောင့်ဥယျာဉ်ရှင်သည်မိမိ၌ချစ်သားတယောက်တည်းရှိသေးသည် ဖြစ်၍၊ထိုသူတို့သည်ငါ့သားကို အားနာကြလိမ့်မည်ဟုဆို၍မိမိသားကို နောက်ဆုံး၌စေလွှတ်လေ၏။ဥယျာဉ်စောင့်တို့ကလည်း၊ဤသူသည် အမွေခံဖြစ်၏။လာကြ။သူ့ကိုသတ်ကြကုန်အံ့။ထိုသို့သူ၏အမွေဥစ္စာကိုငါတို့ရကြလိမ့်မည်ဟု အချင်းချင်းတိုင်ပင်၍ ဥယျာဉ်ရှင်၏သားကိုဘမ်းယူပြီးမှသတ်၍ဥယျာဉ်ပြင်သို့ထုတ်ပစ်ကြ၏။သို့ဖြစ်လျှင်၊ဥယျာဉ်ရှင်သည်အဘယ်သို့ပြုမည်နည်း။သူသည်လာ၍ဥယျာဉ်စောင့်တို့ကိုသုတ်သင်ပယ်ရှင်းပြီးမှ၊ထိုဥယျာဉ်ကိုအခြားသောသူတို့အားပေးလိမ့်မည်။တိုက်ကိုတည်လုပ်သောသူများပယ်ထားသောကျောက်သည်နောက်တဖန်တိုက်ထောင့်အထွဋ်အဖျားသို့ရောက်ပြန်၏။ ထိုအမှုသည်ထာဝရဘုရားပြုတော်မူသောအမှုဖြစ်၏။ငါတို့မျက်မှောက်၌လည်းအံ့ဩဘွယ်ဖြစ်၏ဟူသောစကားကိုကျမ်းစာ၌သင်တို့သည်မဘတ်ဘူးသလောဟု မိန့်တော်မူ၏။ထိုသူတို့သည်မိမိတို့ကိုရည်ဆောင်၍ထိုဥပမာစကားကိုဟောပြောတော်မူသည်ကိုသိသောကြောင့်၊ကိုယ်တော်ကိုဘမ်းဆီးခြင်းငှါရှာကြံကြ၏။သို့သော်လည်းလူစုဝေးသောသူတို့ကိုကြောက်သောကြောင့်အထံတော်မှ ထွက်သွားကြ၏။ ။13တဖန်စကားတော်ကို ချောင်းမြောင်း၍အပြစ်ပြုခွင့်ကိုရခြင်းငှါဖာရိရှဲတို့နှင့်ဟေရုဒ်တပည့်အချို့တို့ကို အထံတော်သို့စေလွှတ်ကြ၏။ထိုသူတို့သည် ချဉ်းကပ်၍၊အရှင်ဘုရား၊ကိုယ်တော်သည်သစ္စာရှိပါ၏။အဘယ်သူကိုမျှမကြောက်၊လူမျက်နှာကို မထောက်ဘဲဘုရားသခင်၏တရားလမ်းကိုဟုတ်မှန်စွာ ပြတော်မူသည်ကို အကျွန်ုပ်တို့သိကြပါ၏။ကဲသာဘုရင်အားအခွန်ဆက်အပ်သလော မဆက်အပ်သလော။အကျွန်ုပ်တို့သည်ဆက်ရမည်လော၊မဆက်ရမည်လောဟု မေးလျှောက်ကြ၏။ကိုယ်တော်သည်ထိုသူတို့၏လျှို့ဝှက်ခြင်းကိုသိတော်မူလျှင်၊သင်တို့သည်ငါ့ကိုအဘယ်ကြောင့်စုံစမ်းနှောင့်ရှက်ကြသနည်း။ဒေနာရိတပြားကိုငါကြည့်ဘို့ယူခဲ့ကြဟု မိန့်တော်မူ၍သူတို့သည် ယူခဲ့ကြ၏။ဤပုံ၊ဤလိပ်စာကားအဘယ်သူ၏ပုံ၊အဘယ်သူ၏လိပ်စာဖြစ်သနည်းဟု မေးတော်မူလျှင်၊ကဲသာဘုရင်၏ ပုံလိပ်စာဖြစ်ပါသည်ဟုလျှောက်ကြသော်၊ယေရှုကလည်း၊ကဲသာဘုရင်၏ဥစ္စာကိုကဲသာဘုရင်အားဆက်ပေးကြလော့။ဘုရားသခင်၏ဥစ္စာကိုကား၊ဘုရားသခင်အားဆက်ပေးကြလော့ဟု မိန့်တော်မူသည်ကို သူတို့သည်အံ့ဩခြင်းရှိကြ၏။ထမြောက်ရှင်ပြန်ခြင်းမရှိဟူ၍အယူရှိသောဇဒ္ဒုကဲတို့သည်လည်းအထံတော်သို့ချဉ်းကပ်၍၊အရှင်ဘုရား လူမည်သည်ကားသားမရှိဘဲသေသွား၍မယားကျန်ရစ်လျှင်၊သူ့ညီသည်ထိုမိန်းမကိုသိမ်းယူ၍အစ်ကိုအမျိုးမပြတ်ဆက်နွယ်စေဟုအကျွန်ုပ်တို့အားမောရှေစီရင်ရေးထားပါပြီ။ညီအစ်ကိုခုနစ်ယောက်ရှိပါ၏။အစ်ကိုအကြီးသည်မိန်းမနှင့်စုံဘက်၍သားမရှိဘဲသေလျှင်၊သူ၏မယားကိုသူ့ညီအကြီးသိမ်းယူ၍သားမရှိဘဲသေပြန်လေ၏။ထိုအတူတတိယသူမှစ၍တယောက်နောက်တယောက် ခုနစ်ယောက်သောညီအစ်ကိုတို့သည် ထိုမိန်းမကိုသိမ်းယူ၍သားကိုမကျန်ရစ်စေကြ။နောက်ဆုံး၌မိန်းမသည်လည်းသေလေ၏။သို့ဖြစ်၍ထမြောက်ရာကာလ၌သူတို့သည်ထမြောက်ကြသောအခါ၊ထိုမိန်းမသည်အဘယ်သူ၏မယားဖြစ်ပါမည်နည်း။ထိုသူခုနစ်ယောက်တို့သည်ထိုမိန်းမနှင့်စုံဘက်ခြင်းကို ပြုကြပြီဟု မေးလျှောက်ကြ၏။ ယေရှုကလည်းသင်တို့သည်ကျမ်းစာကိုနားမလည်၊ဘုရားသခင်၏တန်ခိုးတော်ကိုမသိသောကြောင့်မှားသောအယူကို ယူကြ၏။သေခြင်းမှထမြောက်ကြသောအခါစုံဘက်ခြင်းကိုမပြု၊ထိမ်းမြားပေးစားခြင်းကိုမပြု၊ကောင်းကင်တမန်ကဲ့သို့ဖြစ်ကြ၏။ထိုမှတပါးသေလွန်သောသူတို့သည်ထမြောက်ခြင်းအရာမှာဘုရားသခင်က၊ငါသည် အာဗြဟံ၏ဘုရား၊ဣဇာက်၏ဘုရား၊ယာကုပ်၏ဘုရားဖြစ်သည်ဟု မောရှေအားမိန့်တော်မူကြောင်းကို မောရှေ၏ကြံခြုံငန်း၌တင်တို့သည်မဘတ်ဘူးသလောဘုရားသခင်သည်သေနေသောသူတို့၏ဘုရားမဟုတ်အသက်ရှင်သောသူတို့၏ဘုရားဖြစ်တော်မူ၏ထိုကြောင့်တင်တို့သည်အလွန်မှားကြသည်ဟုမိန်တော်မူ၏အငယ်28မှ34ထိုတို့ဆွေးနွေးညှင်းခုံကြသည်ကိုကျမ်းပြူเสียတယောက်သည်ကြား၍ကိုရောသည်လျှောက်ပတ်စွာပြန်ပြောတော်မူသည်ကိုသိမြင်လျင် အထံတော်သို့ချဉ်ကပ်၍ ပညတ်တကာတို့တွင်အဘယ်မည်သောပညတ်သည်သာ၍မြတ်သနည်းဟုမေးလျှောက်သော်၊ယေရှုက၊ပညတ်တကာတို့တွင် အမြတ်ဆုံးသောပညတ်ဟူမူကား၊အိုဣသရေလအမျိုး၊နားထောင်လော့။ငါတို့၏ဘုရားသခင်ထာဝရဘုရားသည်တဆူတည်းသောထာဝရဘုရား ဖြစ်တော်မူ၏။ထာဝရဘုရားသည်တပါးတည်းဖြစ်တော်မူ၏။သင်၏ဘုရားသခင်ထာဝရဘုရားကိုစိတ်နှလုံးအကြွင်းမဲ့၊ဥာဏ်ရှိသမျှ၊အစွမ်းသတ္တိရှိသမျှနှင့်ချစ်လော့ ဤပညတ်သည်ပထမပညတ်ဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညတ်သည်ပထမပညတ်နှင့်သဘောတူ၏ဤပညတ်တို့ထက်သာ၍ကြီးမြတ်သောပညတ်မရှိဟုပြန်၍မိန်တော်မူ၏ကျမ်းပြူဆရာကလည်းအရှင်ဖျားအကယ်စင်စစ်ကိုတော်သည်လျှောက်ပတ်စွာ မိန်တော်မူပြီးဘုရားသခင်တဆူသည်ရှိတော်မူ၏ထိုဘုရားသခင်မှတပါအခြားသောဘုရားသခင်မရှိထိုဘုရားသခင်ကိုစိတ်လုံးအကျွင့်မဲ့ ဉာဏ်ရှိသမျှအစွမ်းတတ္တိရှိသမျှနှင့်ချစ်ခြင်းကိုနှင့်ဆက်ဆိုင်သောသူကိုလည်းကိုနှင့်မြတ်ချစ်ခြင်းအကျင့်သည်မိရှုသောရစ်ကောင်မှဆ၍ရစ်အမျိုးမျိုးတို့ကိုပူဇော်ခြင်းအကျင့်ထက်သာ၍မြတ်ပါသည်ဟုလျှောက်လေ၏ထိုသို့ပညာသတိနှင့်ပြန်လျှောက်သည်ကိုယေရှုသည်သိမြင်လျှင်တင်ဒီဘုရားသခင်၏နိုင်ငံတော်နှင့်မဝေးဟု မိန်တော်မူ၏နောက်တဖန်အဘယ်သူမျှမမေးမလျှောက်ဝန်ကြ 35မှ39ထိုအခါယေရှုသည်ဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူစဉ်တွင်၊ခရစ်တော်သည်ဒါဝိဒ်၏သားဖြစ်သည်ဟုကျမ်းပြုဆရာတို့သည်အဘယ်ကြောင့်ဆိုကြသနည်း။ဒါဝိဒ်၏စကားမှာ၊ထာဝရဘုရားက၊သင်၏ရန်သူတို့ကိုသင်၏ခြေတင်ရာငါမချမထားမှီတိုင်အောင်ငါ့လက်ျာဘက်၌ထိုင်နေလော့ဟုငါ၏သခင်အားမိန့်တော်မူသည်ဟုသန့်ရှင်းသောဝိညာဉ်တော်အားဖြင့် ဒါဝိဒ်ဆိုသတည်း။ထိုသို့ဒါဝိဒ်သည်ခရစ်တော်ကို သခင်ဟူ၍ခေါ်လျှင်၊အဘယ်သို့သော သူ၏သားဖြစ်သနည်းဟုမေးတော်မူ၏။လူများအပေါင်းတို့သည်အားရဝမ်းမြောက်သောစိတ်နှင့် စကားတော်ကိုနားထောင်ကြ၏။ထိုသို့ဆုံးမဩဝါဒပေးစဉ်တွင်တဖန်မိန့်တော်မူသည်ကား၊ကျမ်းပြုဆရာတို့ကိုရှောင်ကြလော့ သူတို့သည်ရှည်သောအင်္ကျီကိုဝတ်လျက်လည်ခြင်းငှါအလိုရှိကြ၏။ဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်း၊ပွဲသဘင်တရားစရပ်တို့၌မြင့်မြတ်သောနေရာထိုင်ရာကို၎င်းနှစ်သက်ကြ၏။သူတို့သည် မုတ်ဆိုးမအိမ်ကိုလုယူသိမ်းစား၍အပြစ်မပေါ်စေခြင်းငှါရှည်စွာသောပဌနာစကားကိုရွတ်တတ်ကြ၏။သူတို့သည်သာ၍ကြီးစွာသောဒဏ်ကိုခံရကြမည်ဟု မိန့်တော်မူ၏။ထိုနောက်ယေရှုသည်ဘဏ္ဍာတိုက်ရှေ့မှာထိုင်တော်မူစဉ်တွင်၊လူများတို့သည်ကြေးငွေကိုဘဏ္ဍာတိုက်ထဲသို့သွင်းချသည်ကို ကြည့်ရှုတော်မူ၏။ငွေရတတ်သောသူအများတို့သည် များစွာသွင်းချကြ၏။ဆင်းရဲသော မုတ်ဆိုးမတယောက်သည်လာ၍တပဲလောက်တန်သောကြေးနီဒင်္ဂါးနှစ်ပြားကိုသွင်းချ၏။ကိုယ်တော်သည်တပည့်တော်တို့ကိုခေါ်၍၊ငါအမှန်ဆိုသည်ကား၊ဘဏ္ဍာတိုက်ထဲသို့ သွင်းချသော သူအပေါင်းတို့ထက်ထိုဆင်းရဲသောမုတ်ဆိုးမသည်သာ၍သွင်းချခဲ့ပြီ။အကြောင်းမူကား၊ထိုသူအပေါင်းတို့သည်မိမိတို့ကြွယ်ဝသောစည်းစိမ်ထဲကနှုတ်၍သွင်းချကြ၏။ထိုမိန်းမမူကား၊အလွန်ဆင်းရဲလျက်ပင်မိမိအသက်မွေးစရာဥစ္စာရှိသမျှကိုသွင်းချလေပြီဟု မိန့်တော်မူ၏။